အလိုကိုဓာတ်စီကြားမာရဲ့လားခမညာကျမ်းမာပါရဲ့ခင်ဗျာကျမ်းမာဆိုအောက်ကပြင်ခင်းကိုဗျအမလေးအောက်ကပြင်ခင်းဆိုတော့ခမရတို့အရင်အိမ်မဟုတ်ပဲဇရက်ရွှေ့သွားပြီထင်တယ်ဟုတ်ကဲ့ဇရက်ရွှေ့ဆိုကျွန်တော်စောက်ထားတဲ့တိုက်ကမပြီးသေးလို့ဗျို့ခမရတိုက်ကပြီးသေးရောဗောဗျာအိမ်သာချက်ကအုတ်ကျိုးအုတ်ပဲ့တွေကောက်တဲနေတာထင်ပါရဲ့ တော့ပါခမခမစီကြွားမိရင်တကယ်အကုန်ပေါ်ကုန်တာပဲလူဆိုတာမော်မပေါ်တယ်ပေါ်မကြော်တယ်ကြော်မကော်တယ်ကုရဆန်ရဲ့ဟုတ်တယ်ကိုရစီရေကုတ်ရင်စုတ်တာပဲစုတ်ရင်နှုတ်မှာပဲနှုတ်ရင်မြုပ်သွားမှာပဲဗျာအဲကာလကကြွားနိုင်ဝါနိုင်မှာတကယ်အောင်ခေါင်းဆောင်ကြီးအောက်မေပြီးနောက်လိုက်ပါတီတွေများတာဗျာကျုပ်ကိုမြောက်ပေးလို့ရှိရင်ဟောကျုပ်ကခြေပြားထောက်ပြီးသွားရောဒါမှဖနောက်တန်စူးမန်းပြီးရော ဒါဖြင့်ဗျာခမည်းကကျောက်ကမြောက်ပေးပါမယ်နောင် လူကြီးဖြစ်လာရင်သာဝရင်တုံနဲ့မဆုံးမပါနဲ့ကိုင်းဗျာကျောက်ကလည်းဝရင်တုံနဲ့မဆုံးမပါဘူးခမည်းကလည်းကျောက်သံပုံးတီးမထုတ်ပါနဲ့ စိတ်ချခမည်းတန်မုံတော့မတီးပါဘူးတိုင်းပြည်အကျိုးရှိအောင်သာပြစ်တစားမဥပဒေသာအတီးပြုပေးပါခမည်းအာဒါတော့ကျုပ်ရာထူးရလို့ရှိရင်ဥပဒေအတီးပြုပေးလိုက်ရင်တိုင်းပြည်ကအကျိုးရှိအောင်ဆေးုံကထောက်ခံပါလိမ့်မယ်ခမည်းကိုင်းဒါဖြင့်အလုတ်လက်မဲ့နဲ့ဆင်းရဲသားတွေကြုတ်စုပေးမယ်အာနာရှင်အခေါ်ခံပြီးတော့ခမည်း ဝရမ်းရဲလို့ပုံနေပါတော့လားဗျာအာနာရှင်ဖြစ်ပေါ်ရမခဲရင်ပါဘူးဗျာကြံတပဲဘူးတော့စုပ်ရင်အာရှပြီးနားကုန်တာဗောဘာဖြစ်လို့ကြံဝယ်စုပ်မလဲဗျာကောင်းညင်နှပြဖို့ဝယ်စားလိုက်လို့ရှိရင်လေဘူးမုတ်ဓာတ်ချုပ်ပြီးတော့အာနာယုံမကောင်းသဖုံးမာတောင်ရောင်းလာအောင်မဗျာ ဒါဖြင့်အသင်းတည်တောင်ရအောင်ဗျာခမည်းကစက်ကရီတီလို့ကျုပ်ကဥက္ကဋ္ဌလုပ်မယ်ကောင်းပြီကောင်းပြီဒါဖြင့်ခမည်းခမည်းဝါဒနဲ့ကျုပ်ဝါဒတူရလားပြောစမ်းပါလေကျုပ်ကဆင်းရဲသားဝါဒပေါ့ဘယ်လိုဆင်းရဲသားဝါဒလဲဗျာဒီလိုကိုဒဆိုင်ရေ ကျုပ်တို့အသင်းတွေကဆင်းရဲသားတွေဘာမှမကြောက်ကြနဲ့ ကျုပ်ကသာအာနာရှင်ဖြစ်အောင်မြှောက်ပေးအင်းခင်ဗျားတို့မြေဧက90စီပေးမယ်အင်းပြီးတော့ဘာညာပေးမယ်ဆိုပြီးဝါဒတ်လို့စင်ရသာဝါဒတ်တဲ့အမလေးမလေးဒါဖြင့်ကျုပ်ကဆိုရှယ်အလစ်ဝါဒဗျာဘယ်လိုလဲပြောစမ်းပါဦးဆိုရှယ်အလစ်ဆိုတာဒီလိုကိုရစီရေကျုပ်တို့အသင်းနဲ့ဝင်လို့တယောက်နဲ့တယောက်လဲဆိုရှယ်ဖြစ်ကြရောဟုတ်ကဲ့ဆိုရှယ်ဖြစ်တော့ဒီလူမှာပါလာတဲ့ပစ္စည်းတွေကိုကျုပ်ကအလစ်သုံးမဲ့ကြလို့ ဒါကြောင့်ဆိုရှယ်အလစ်တယ်ဗျာဒါဖြင့်ဝါဒချင်းတော့တူပြီလဲခြာပေးကောင်းရဲ့မကောင်းရဲ့ဆိုတာနားထောင်ရမ်းကြကောင်းပြီကျွန်တော်အားလုံးလူကြီးမင်းများတောင်းပန်ပေးမယ်ဟုတ်ကဲ့ယခုကြွလာတော်မူသောလူကြီးမင်းများခမညာကျွန်တော်တို့ဥက္ကဋ္ဌကိုဒတ်စီကလက်ချာများပေးပါလိမ့်မယ်ခဲတာနဲ့စာရွက်လူကလေးကို ထုတ်ပြီးတကားလားငိမ့်ငိမ့်ကလေးနားပိတ်ပြီးနေကြပါခမညာ အလုံးလူကြီးမင်းများခမညာယခုအစည်းအဝေးကြီးကြွလာတာခြိတော့ဘာစူးမိလို့တော့ကျွန်တော်တို့အသင်းကြီးမှာလူကြီးတွေအများကြီးစုံတာဝမ်းသာပါတယ်ယခုလိုစုံမကောင်းတယ်ကျွန်တော်ကလေးကောင်ကြီးမကစားတတ်ဘူးကျွန်တော်ဤရည်ရွယ်ချက်ကအမျိုးသားတွေထကြပါတော့လားမိုးလင်းပြီ ဆင်းရဲသားတွေနစ်နာတာပြရမယ်ဆိုရင်နစ်နာတာဖောင်တိန်လွတ်ကြတော့ကသာနစ်နာတယ်ကျွတ်တို့အသင်းကလိုရာရအောင်သပိတ်လက်ကင်ထားရမယ်ဘာဖြစ်လို့တုံးဆိုတော့သပိတ်လက်ကင်ထားခြင်းကဆွမ်းဟန်ထွက်ဖို့ပါပဲဥက္ကဋ္ဌကြီးကသပိတ်ကိုလက်ကင်ထားတာဆွမ်းဟန်ထွက်ဖို့လို့ဆိုတာ ထောင်ကိုကြမှာကြောက်လို့ဝီနီးရှောင်ပြောတယ်လို့ကျွန်တော်ဆိုလိုပါတယ်ဟုတ်ကဲ့ကျွန်တော်ထောင်ကြမှာမကြောက်ပါဘူးကျွန်တော်ကိုယ်တိုင်ခေါင်းဆောင်ပြီးတော့တပိတ်မှောက်မယ်ဘာဖြစ်လို့တပိတ်မောက်မလို့တပိတ်မောက်ချိန်လဲတာမီဘုန်းကြီးတွေဆုံးဖုံးမေးပြီလို့ကောင်းတယ်ပြောရင်ဆိုရင်ကျွန်တော်တို့အသင်းကကပ္ပိယအသင်းဖြစ်သွားတာပဲသို့တော့ ကပ္ပိယဖြစ်ဖြစ်ရေသည်ဖြစ်ဖြစ်အနှိတ်သည်ဖြစ်ဖြစ်စီးလုံးညီညွတ်လို့ကြောချင်းကရလင်မုတ်ချဝဲတွေတော့ကုပုံမှာပဲယခုနစက်ကရီတေရီမင်းကကျွန်တော်ကို ထောင်ကြမှာကြောက်တယ်လို့ဆွဆွဲပါတယ်သို့တော့ကျွန်တော်မကြောက်ပါဘူးထောင်ကြမှာမကြောက်လို့ပြင်စွန်းကလေးပေါ်ကျွန်တော်တက်နေနေတာပေါ့သို့တော့အလကားပြောတာဗျာ အမျိုးသားအတွက်နဲ့ဆိုရင်ကျွန်တော်စွန့်ရဲပါတယ်ယခုတနတ်နဲ့ပြစ်လိုက်ပါရင်ကော့ပေးပါမယ်သို့တော်ကြည်စံတော့မထက်နဲ့ကာဘနဲ့ပြစ်ရလိမ့်မယ်ဥက္ကဋ္ဌကြီးဒီလိုစွန့်လိုက်မယ်ဆိုတာဆွန်းတော်တင်းနေနဲ့ကျွန်တော်သိပါတယ်ခင်ဗျာသို့တော်ဆွန့်ရဲတဲ့ဆိုမဲ့ကျုပ်တနတ်နဲ့ပြစ်မဲ့ကြံရှေ့ကသိနထသုံးတာနာခွန်းဆိုအောင်မအလို့ဒိုင်းနဲ့ဆိုကျုပ်ကထပြေးမဲ့ကောင်းအမလေး သွေးတဲ့ဗန်ယုံမကြည်ရဲပါဘူးဥက္ကဋ္ဌကြီးရဲ့နောက်အစာငါမခံပါနဲ့တော့အာကျွန်တော်အကြံပေးလိုတာကဒီလိုပါအမျိုးသားတွေတဆင့်နဲ့တဆင့်မြင့်မှုပါပဲဟုတ်ကဲ့ပထမမြင့်အောင်ကြံရင်းကအိမ်ငှားရင်အပေါ်ဓာငှားကြပါဒုတိယမြင့်အောင်ကြံရင်းကအိမ်ခေါင်မိုးပေါ်ထုံးထုတ်ကြပါတတိယမြင့်အောင်ကြံရင်းကဥခန္တီတောင်ပေါ်မယ်လင်းတို့ကြီးကျုံမှုပါပဲအမလေးစတုဒ္ဒမြင့်အောင်ကြံရင်း ဥကြော်ရင်မိဘုံများစီးတဲ့အခါခြေသလုံးဖဲ့လိုက်သွားရမကောင်းဘူးလားဗျာ ဒီလောက်တောင်တတ်တီကောင်းရင်ဗျာကျုပ်မိမဈေးရောက်တာထိုင်စားနေမှာပေါ့ရှင်တော်ခမရှင်တော်အမေလေးမောင်မင်းတို့အသေးမှာဘသူဥက္ကဋ္ဌလဲအမေကျွန်တော်မျိုးဥက္ကဋ္ဌပါသခင်မောင်မင်းနာမည်ဘလူလဲကျွန်တော်မျိုးနာမည်ပထလိုလို့ခေါ်ပါအေးဓာတ်စီလို့ခေါ်ပါတယ်ဓာတ်စီမောင်မင်းပုံမှန်124ကာကြီးအရာကျွန်တော်ဖားမယ်အလိုအစိုးရအပြင်အကြီးညိုပြအောင်ကျွန်တော်မျိုးပါပြောမိလို့လဲအစိုးရအကြီးညိုပြအောင်ပြောလို့မဟုတ်ဘူးအစိုးရလမ်းပေါ်မှာသေမတ်တာပေါက်လို့